သီလကုသိုလ်ကံစေရနာမဟာတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအားထုတ်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဆောင်ရတို့ကြောင့်ဘိယံခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကင်းလို့ငြိမ်းကြဝေကွာချ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိတော် အလိုရှိရတောင်းတအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အခက်ခတ်တိမ်ပြည့်စုံများ၍ဆင်းရဲခတ်တိမ်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြတ်မြတ်ဖူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဟံဗန္တိတိတရဏိနတဟအထေငါတမ္ပနာကတံ သခသီလံဓမ္မယာသာမိလောကဟံကတဝါသီလံဒေထမေဘန္တိဒုတိယံပိတတိယံပိသဟံဗန္တိဣရဏိနတဟအချင်းကတမ္ပဏဂတံ ဘောတထဗီလံမယသာမိအနုဒဟံကတဝါဗီလံဒေထဒီဗန္တိယမဟာဝဒာမိတံဝဒေထနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝ ပရဏံကိသာမိသံဃံပရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိရဏကမနံပရိဘုံနံသမ္မာသမ္ဗုဒ္ဓံ ဘာနာတိပါဒဝေရမဏိတိက္ခာပရံတမာရိယာမိဘာနာတိပါဒဝေရမဏိတိက္ခာပရံတမာရိယာမိအာဒိနာဒါနာ ဝေရမဏိသိက္ခာပရံသမာရိယာမိအဗျံမစရိယာဝေရမဏိသိက္ခာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာပရံသမာရိယာမိ သုရမေရယမစ္စဗမာဒဌာနာဝေရမဏိတိခာဗရံသမာတိယာမိသုရမေရယမစ္စဗမာဒဌာနာဝေရမဏိ ကာလဘောဇနာဝေရမဏိသိက္ခာပရံသမာတိယာမိနိစ္စဤတဝါရိတဝိတုကသတ္တနာမာလာကန္တဝိလေပနာဒါရဏမန္တနာဝိဘုဒနာဌာနာဝေရမဏိသိက္ခာပရံသမာ ဟိယာမိဘုဇာတယနာမဟာတယနာဝေရမဏိဒိဋ္ဌာပရံသမာဓိယာမိဘုဇာတယနာမဟာတယနာဝေရမဏိဒိဋ္ဌာပရံသမာဓိယာမိဣရမေတိလံမေကဖလာညာနတ္တသစ္စယောဟောတု ရဏေနသဟထင်းကသမဏဂတံဘောဓထသီလံဓမ္မတာရုကံကတဝါအပမဒေနသမ္ပါတိထံယနေ့သာသနာတော်တက္ကရာ2556ခုနှစ်လူလူဝဟကောဇာတက္ကရာ1385ခုနှစ်နေူလာဇန်9ရက် ဂျွန်15ရက်တောက်ကြနေ့အဲ့စနေနေ့ယနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆင်လဝါစပရင်းမြို့မင်္ဂလာဂရမကျောင်းတိုက်အချိန်ကြီးဆယ်ရက်တရားစခန်းပွဲကြီးမှာဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာကတော့ တတိပဌာနာသုတ်တံတရားတော်ဖြစ်ပါတယ်။ဘာတရားတော်ပါလဲ။အခုဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တရားဟာနေဖြင့်တတိပဌာန်တရားပဲ။ဘာတရားလဲ။တတိပဌာန်တရားပါဗျာ။တတိပဌာန်တရားအားထုတ်နေတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးများတတိပဌာန်တရားကိုပဲဟောရမှာဖြစ်ပါတယ်။ဒီတတိပဌာန်တရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးက ဣဒဘေကဝေဘေကုကာယေကာယ ानु ပတိဝိဟာရတိအတ္တပိသမ္ပသလောတတိမှာဝိမေယလောကိပိစံဒေါမနတံဝေရဏတုဝေရဏ ानु ပတိဝိဟာရတိအတ္တပိသမ္ပသလောတတိမှာဝိမေယလောကိပိစံဒေါမနတံစေတေသိတ္တ ानु ပတိဝိဟာရတိအတ္တပိသမ္ပသလောတတိမှာဝိမေယလောကိပိစံဒေါမနတံဓမ္မေလူဓမ္မ ानु ပတိဝိဟာရတိ အတ္တပိသမဇ္ဇနောတတိမဝိနည်းလောကိပိစ္ဆာဒေါမနတံဘုရားရှင်ကိုရောင်ကြီးကဒီတတိပဌာန်တရားမှာရှုမှတ်ရမယ်အာယုံကို၄မျိုးဟောထားတယ်ဘယ်နှမျိုးဟောထားလဲ၄မျိုးဟောထား၄မျိုးဟောထားတယ်အဲ့ဒီ၄မျိုးမှာနံပါတ်၄ကကာယ ानु ပဒနာတတိပဌာန်နံပါတ်၂ကဝေဒနာ ानु ပဒနာတတိပဌာန် နံပါတ်3ကစိတ်တ ानु ပဒနာတတိပဋ္ဌာန်နံပါတ်4ကဓမ္မ ानु ပဒနာတတိပဋ္ဌာန်လို့၄မျိုးအဲ့ဒီ၄မျိုးရှုမှတ်တဲ့အခါကာလမှာလည်းပဲရှုမှတ်ရမယ့်အာယုဟာလည်းပဲ၄မျိုးပဲရှုမှတ်ရမယ့်အာယုကဘယ်နှမျိုးလဲ၄မျိုးပါအဲရှုမှတ်ရမယ့်အာယုလေးမျိုးရှုဖို့အချင်းရာလည်းပဲ၄မျိုးပါ ယ်လိုရှုရမှာလဲဆိုရင်တော့ကိုယ်မူရာကိုရှုရခံမှာအနိစ္စမမြဲတဲ့သဘောကိုမြင်အောင်ရှုရဒုက္ခဆင်းရဲတဲ့သဘောကိုမြင်အောင်ရှုရအနတ္တအစိုးမရတဲ့သဘောကိုမြင်အောင်ရှုရအတုပမတင့်တယ်တဲ့သဘောကိုမြင်အောင်ရှုရမယ်အဲ့ဒီရှုပုံချင်းရာအဖြစ်လည်းပဲ၄မျိုးဟောတာ ဘယ်နှမျိုးဟောတာလဲ၄မျိုးအဲ့ဒီလိုရှုပုံချင်းရ၄မျိုးဟောတယ်လို့ပေခွာခြင်းကိစ္စကလည်းပဲ၄မျိုးပဲပေခွာရမယ့်ကိစ္စကလည်းဘယ်နှမျိုးလဲ၄မျိုးပါ၄မျိုးပဲအနိစ္စဆိုတဲ့မမြဲတဲ့သဘောကိုမြင်ပြီဆိုရင်နိစ္စမြဲတယ်ဆိုရင်အယူဆွဲတယ်ပေခြင်းကိစ္စပြီးပါတယ် ဒုက္ခဆင်းရဲတဲ့သဘောကိုဉာဏ်ထဲမှာထင်မြင်လာပြီဆိုရင်ဒုက္ခချမ်းသာတယ်ဆိုတဲ့ဆွဲကိုလေးပဲပြည်ပြီးဖြစ်သွားတယ်အနတ္တအစိုးမရတဲ့သဘောကိုဉာဏ်ထဲမှာထင်မြင်လာပြီဆိုရင် အတ္တဆိုရင်ဆွဲလေးပဲပြည်ပြီးဖြစ်သွားတယ်အတုပမတင့်တယ်တဲ့သဘောကိုဉာဏ်ထဲမှာထင်မြင်လာလို့ရှိရင်တုပါ မိမိပုဂ္ဂိုလ်တင့်နေလေဆိုရဲဒီလူဆွဲလေပြည်ပြီးဖြစ်သွားတယ်ဒါကြောင့်ဘယ်ခွာခြင်းကိစ္စကလည်းလေ၄မျိုးပဲဘယ်ခွာခြင်းကိစ္စလည်းဘယ်နှမျိုးလဲ၄မျိုးပါ၄မျိုးပါအဲတော့ဒီတိပ္ပဏတရားတွေကိုရှုရတဲ့အခါကလာမှာဘုန်းကြီးတို့ယောဂီများရှုရမှာကတမန်ငါဆံဃာလေးကို အမှတ်ဖြစ်ရုံလေးရှုဖြစ်ရုံလေးကိုရှုနေရမှာမဟုတ်ဘူးရှုတဲ့အခါမှာသူ့ရဲ့အရှိတဘာဝအရှိအတိုင်းမြင်အောင်ရှုရမယ်မရှိတာမြင်အောင်ရှုရမှာလားရှိတာမြင်အောင်ရှုရမှာရှိတာမြင်အောင်ရှုရရှိတာကိုအရှိတဘာဝလေးအတိုင်းပဲမြင်အောင်ရှုရမိမိရဲ့အရှိတဘာဝကအခုမြတ်စွာဘုရားပြောထားတာကအနိစ္စမြဲတယ်ဟောတာမမြဲဘူးဟောတာမမြဲဘူးအေးမမြဲတဲ့သဘောကိုမြင်အောင်ရှုရမှာ ဒုက္ခမြတ်စွာဘုရားကဆင်းရဲတယ်လို့ဟောတယ်ယုံနာခန္ဓာကြီးကအလုံးဆင်းရဲတယ်ဟောတာအဲ့ဒါကိုမိမိတို့ဘုသူရှင်များကချမ်းသာတယ်ကောင်းတယ်ဒီလိုယူဆတယ်ခန္ဓာကိုယ်တည်ထဉဏ်ဆိုင်ပြီးတော့ပုံရိုက်အာယုန်လေးကိုရှုတဲ့ခန္ဓာလိုက်မှာမမြဲတဲ့သဘောကိုသာဉာဏ်သက်ဝင်နေပြီဆိုရင် ဒီမမြဲတဲ့ဒီယုတ်ခန္ဓာကိုယ်ကြီးဟာလေးပဲချမ်းသာသလားဆင်းရဲသလားတကယ်ဆင်းရဲကြီးပဲကိုကမြဲတယ်ကောင်းတယ်လို့ထင်လို့သူ့ကိုချမ်းသာတယ်လို့ထင်နေတာပဲအခုအနေတန်းအပြစ်သဘောကြီးပဲမြင်နေရပြီဆိုတဲ့အခါကလည်းကျတော့ပြန်မကောင်းသလုံးဆင်းရဲတဲ့သဘောကိုကိုယ်တိုင်သဘောပေါက်လာအဲဒီဆင်းရဲတွေကိုမလာပါနဲ့လို့တားလို့ရရလားမရပါဘူးမရပါဘူး အဲ့လိုအစိုးမရတဲ့သဘောကိုလည်းဉာဏ်နဲ့မှသူကထင်မြင်လာအဲ့လိုအနိစ္စဒုက္ခအနတ္တအတုပါဆိုတဲ့ဒီသဘောကြီးကိုဉာဏ်နဲ့မှထင်မြင်အောင်ရှုနေတာဒါဝိပဿနာပဲမြဲတာကိုမြင်အောင်ရှုတာဝိပဿနာမမြဲတာကိုမြင်အောင်ရှုတာပါလေဝိပဿနာဝိပဿနာဝိမမြဲတဲ့သဘောကိုပဿနာရှုသိနေတာ မမြဲတဲ့သဘောကိုမြင်အောင်ရှုနေတာဝိပဿနာဝိဆင်းရဲတဲ့သဘောကိုပဿနာရှုသိနေတာဆင်းရဲတဲ့သဘောမိမိခန္ဓာကိုယ်ကြီးရဲ့အငြင်းအဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်နေတဲ့သဘောကိုမြင်အောင်ရှုနေတယ်အဲ့ဒါဝိပဿနာဝိအဆုံးမရတဲ့သဘောကိုပဿနာရှုနေတာ ခုဒေချာရှုနေတဲ့အခါကလည်းကြတော့ဒီခန္ဓာကိုယ်ကြီးကိုမိမိအစိုးရမလားစိုးမရဘူးလားစိုးမရဘူးခန္ဓာကိုယ်ကြီးကိုအခုဝေဒနာတွေလာစေခြင်းလားမလာစေခြင်းဘူးလားဒါပေမဲ့ခန္ဓာကြီးကရှိနေတော့ဝေဒနာတွေမရှိဘူးလားရှိပါရဲ့။ကဲကိုယ်အလိုတိုင်းဖြစ်တာလားမဖြစ်တာလားမဖြစ်တာမဖြစ်တာသူသဘောတိုင်းလူဖြစ်နေရတာအဆိုးမရတဲ့သဘော။အဲ့ဒီအဆိုးမရတဲ့သဘောကိုဉာဏ်နဲ့မှမြင်အောင်ရှုတာ။ မိမိတို့ကဆိုးရတယ်လို့ထင်နေတာကိုယ်စိတ်လေးပဲကိုယ်ပိုင်နေကိုယ်စိတ်လေးကိုလည်းပဲကိုယ်ထားတယ်လို့ရတယ်နိုင်တယ်လို့ထင်တယ်ကိုယ်ခန္ဓာကိုယ်ကြီးကိုယ်ယုတ်ကြီးကိုလည်းကိုယ်ပိုင်တယ်လို့ထင်တယ်အခုကြတော့သိချင်ဉာဏ်နဲ့ကြည့်ဉာဏ်နဲ့ကြည့်တဲ့အခါကလည်းကြတော့ဒီစိတ်ကလေးကိုလည်းပဲမထွက်အောင်ထားလို့ရတယ်ဒီစိတ်ကလေးကိုခုယောဂီတို့ကပင်နိုင်လမ်းထားအာရုံပေးထားတဲ့အတိုင်းရှုနေတာပဲဒါပေမဲ့လို့ ဒီစိတ်ကလေးကအာယုံရှိတဲ့စီကိုမပြေဘူးလားအာယုံရှိတဲ့စီကိုရောက်ရောက်သွားအာယုံရှိတဲ့စီကိုပဲပြန်တယ်အဲတော့ကိုကစိတ်ကိုဒီမှာကိုရှုမှတ်တဲ့အာယုံပေါ်မှာနေနေခြင်းပေမဲ့ကိုထားတဲ့အတိုင်းနေရလားမနေပါဘူးဆိုရလို့လားဆိုမရလို့လားဆိုမရလို့ကိုမပိုင်လို့ဒီတိုင်းပဲဒီခန္ဓာကိုယ်ကြီးကိုမဖောက်ပြန်စေခြင်းဘုရားနာရီမလားစေခြင်းဒါမှမဟုတ်လား ဒါကိုသဘောတိုင်ဘာမှမဖြစ်တာဆုံးမြတဲ့သဘောပဲအဲ့လိုသူသဘောတိုင်သူဖြစ်နေတာလေးကိုသိအောင်ရှုတာဝိပဿနာအဲ့ဒီဝိပဿနာတရားရှုပြီဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီသဘောတွေကိုမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေဆုံးမြတဲ့သဘောတွေမြင်အောင်ရှုအဲ့ဒီလိုရှုဖို့အတွက်ရှုနိုင်ဖို့အတွက်အခုရှုဖို့ရှုနည်းလေးတွေဖြစ်တဲ့ တတိပဌာန်တရားကိုခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိတရားတန်းအခုညွှန်ကြားတင်ကြပေးတယ်။အဲတော့တတိပဌာန်တရားမှာစောစောကပြောတဲ့ရှုမှတ်ရမယ့်အာယုံမှာကာယ ानु ပတ္တနာကိုမူရလေးရှုကာယ ानु ပတ္တနာဆိုရမှာကာယဆိုတာကဘုန်းကြီးတို့ယောဂီများကာယဆိုတာကခုကိုမူရချုပ်အပေါင်းကိုခေါ်တာ ဟောဤကိုမူရာရုပ်ပေါင်းမှုကံရအနုဆိုတာကအကျဉ်းချင်းအဖန်ဖန်ပတ္တနာရှုတာကာယ ानु ပတ္တနာကိုမူရာလေးကိုဖြစ်တိုင်းဖြစ်တိုင်းပေါ်တိုင်းပေါ်တိုင်းကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာကိုကာယ ानु ပတ္တနာအနုပတ္တနာကာယ ानु ပတ္တနာအခုဘုန်းကြီးတို့ယောဂီများကို ထင်ရှားဆုံး အလွယ်ကူဆုံးဖြစ်တဲ့ကာယ ानु ပဒနာရှုကြီးကစာပြီးတော့ခွေးတို့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးကညွှန်ကြားပေးတာ။ကိုကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့ညွှန်ကြားချက်တိုင်းလိုက်နာပြီးတော့ရှုမှတ်တဲ့ပုဂ္ဂိုလ်များဝမ်းတိုင်းနဲ့ချက်တိုင်းနေရာလေးကိုစိတ်ဆိုင်ပြီးတော့ရှုတာဆိုတော့အချို့ပုဂ္ဂိုလ်များ အာနာပါနအနေအချင်းရှုနေကြပုဂ္ဂိုလ်များကဒီဖောင်းမှုပိန်မှုအာယုံလေးကိုရှုနေတာလွဲနေတယ်လို့ထင်တယ်စာထဲမှာမပါဘူးလို့ထင်တကယ်တော့ဝင်လေထွက်လေလေးရှုတယ်ဆိုတာလည်းပဲအာနာပါနရှုတာလည်းပဲလေဓာတ်ကိုရှုတာဘာဓာတ်ကိုရှုတာလဲလေဓာတ်လေဓာတ်ကိုဝါယောဓာတ်ရဲ့သဘောလေးကိုရှုနေတာအဲ့ဒီရှုတာကနာသီးပြားနေပြီးတော့အဲ့ဒီလေဓာတ်လေးကိုဖမ်းရှုနေတာ ဘယ်နေရာကဖမ်းရှူတာလဲနှာသီးများလေးကဖမ်းတာအချို့အချို့ဆရာများကရင်ကြိုက်ကနေပြီးတော့အဲ့ဒီဒေတာကလေးရဲ့ရင်ကြိုက်ကလေးကျင်းလာရင်ကြိုက်ကလေးရဲ့လှုပ်နေတာဒီသဘောလေးကိုလှုပ်နေတဲ့သဘောလေးကိုရှုတာရင်ကြိုက်ကနေပြီးတော့အဲ့ဒီဝါရောတလေတက်ကလေးကိုဖမ်းပြီးရှုနေတာဘုန်းကြီးတို့ကျေးဇူးတော်ရှင်မာလီဆရာတော်ဘုရားကြီးကျတော့ဝမ်းဘိုက်ကနေပြီးတော့အဲ့ဒီလေတက်ကိုဖမ်းတာ ဘယ်နေရာကဖမ်းလိုက်တာလဲဝမ်းမိုက်ကနေပြီးတော့အဲ့ဒီရေတက်ကလေးကိုဖမ်းရှူနေတာအဲ့တော့ဝမ်းမိုက်ကလေးတင်းလာတယ်ဆိုတာဒီလေလေးဝင်လာတဲ့အတွက်ကြောင့်မို့ဝါယောဓာတ်ရဲ့တုံးကံလှုပ်ရှားရွေ့ရှားနေတဲ့သဘောဝါယောဖုထပ်ပါယုတ်လေးကိုရှုနေတာတုံးကံနေတဲ့သဘောတောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောခုဖောင်းနေလို့ရှုတဲ့အခါမှာဗိုက်ကြီး ဝမ်းပိုက်ဆိုတဲ့ပုံတရာကြီးထင်ရမှာလားတွန်းကန်တဲ့သဘောသိရမှာလားဒီတွန်းကန်နေတဲ့သဘောလေးသိရဖောင်းနေဆိုရင်အဲ့ဒီမှာသူ့ဟာသူတွန်းကန်တောင့်တင်းလာတဲ့သဘောလေးသိရသိနေဆိုရင်လည်းပဲဝမ်းပိုက်ကြီးထင်ရမှာလားတည်ရခြင်းတည်ရခြင်းရွတ်သွားတဲ့သဘောထင်ရမှာလားရွတ်ရွတ်သွားတဲ့သဘောရော့ရော့သွားတဲ့သဘောအဲ့ဒီသဘောလေးကိုမြင်အောင်ရှုရမှာအဲ့လိုရှုနေပြီဆိုရင်ဒါအမှန်သီလားအမှားသီလား တကယ်ကိုတွန်းကန်နေတဲ့သဘော တောင့်တင်းနေတဲ့သဘောရွေ့ရှားနေတဲ့သဘောရော့သွားတဲ့သဘောအဲ့ဒီသဘောလေးကိုမြင်နေပြီဆိုရင်အမှန်မြင်နေပြီဘာဓာတ်ကိုမြင်တာလဲဆိုရင်ဝါယောဓာတ်ကိုဘာဓာတ်ကိုမြင်နေတာလဲဝါယောဓာတ်ဟေးဝါယောဓာတ်လေးကိုမြင်နေတာအဲ့ဒီဝါယောဓာတ်လေးကိုမြင်အောင်ရှုရမှာအဲ့ဒီဝါယောဓာတ်လေးကိုမြင်အောင်ရှုရမှာအဲ့ဒီဝါယောဓာတ်လေးကိုမြင်ဖို့အတွက်ကိုယ်တို့ကျေးဇူးရှင်မလေးဆရာတော်ဖျားကြီးတကယ်လည်း လွယ်လဲလွယ်ကူတယ်ထင်လဲထင်ရှားတယ်အဲ့ဒီထင်ရှားလွယ်ကူတဲ့ဝမ်းပိုင်းနဲ့ဖြတ်တိုင်နေရလေးကနေပြီးတော့စောင့်ပြီးတော့အဲ့ဒီဝါရောဓလေးကိုဖန်ရှုနေတာအဲ့တော့ဝမ်းပိုင်းနေရာလေးကရှုနေတယ်ဆိုတော့နုပဒနာနဲ့ပြောမယ်ဆိုရင်ကာယ ानु ပဒနာပဲဘာနုပဒနာလဲကာယ ानु ပဒနာပဲတရားမှုကာယ ानु ပဒနာနဲ့ပတ်သက်လို့ထိုင်ပြီးတော့ ရှုတဲ့အခါမှာတချို့ပုဂ္ဂိုလ်ဟာဒီဖောင်းနာပင်နာလေးကိုအာယုံယူလို့မရသေးဘူးစပြီးတော့အာယုံယူလို့မရသေးတဲ့ပုဂ္ဂိုလ်ဟာအထိုင်အထိလေးနဲ့ကိုကြီးတို့အာယုံယူခိုင်းရအထိုင်အထိလေးနဲ့အာယုံယူခိုင်းတဲ့အခါမှာထိုင်နေလို့ဆိုလိုက်တာမိမိအောက်ပိုင်းခန္ဓာကိုခွေပြီးတော့အပေါ်ပိုင်းခန္ဓာကိုလေးကခါရနေပေါ်ပိုင်းကိုအာယုံဆိုင်တဲ့ကမတ်ပြီးတော့ထောင်းနေတဲ့သဘောလေးအဲဒီသဘောလေးကိုအာယုံဆိုင်ပြီးရှုလိုက်တာ ထိုင်နေကျမ်းနဲ့တင်မနဲ့ထိတဲ့နေရာလေးကိုသွားပြီးတော့ထိတယ်အဲ့ထိုင်နေတာရော ရှိသလားမရှိဘူးလားထိနေတဲ့အထိနေရာရောမရှိဘူးလားရှိပါဘူးမရှိတာရှုတာလားရှိတာရှုတာလားရှိတာအေးမရှိတာရှုတာမဟုတ်ဘူးရှိတာရှုတာတအမှန်ပဲဝိပဿနာပဲမရှိဘဲနဲ့အာယုံကိုတွေးတော်ပြီးတွေးခေါ်ပြီးရှုနေတာဝိပဿနာမဟုတ်ဘူးအရှိကိုအရှိတိုင်းရှုနေတာဝိပဿနာပဲ ကိုရှိကိုရှိတိုင်းထိုင်နေတာလေးရှိတယ်ရှိနေတဲ့အတိုင်းထိုင်နေလို့ရှိတယ်ကျန်းတဲ့ရှိနေတဲ့နေရာလေးရှိတယ်ထိတဲ့အတိုင်းထိတယ်လို့ရှိတယ်အဲ့လိုထိုင်နေထိတယ်ထိုင်နေထိတယ်ရှုတာလေးပဲအနုပဒနာနဲ့ပြောမယ်ဆိုရင်ကာယ ानु ပဒနာဘာ ानु ပဒနာလဲကာယ ानु ပဒနာယောဂီလိုရှုနေတာကာယ ानु ပဒနာထိုင်ထိဟောင်းနေပင်နေလို့ရှုနေတာကာယ ानु ပဒနာအခုတကယ်လို့မိမိတို့က လှည့်တဲ့အခါမှာတစ်ခါတည်းမှာလှည့်တာပြောင်းတာလေးမရှိဘူးလားရှိပါဘူးအဲဒီမှာခန္ဓာကိုယ်လှည့်ရင်လည်းလှည့်တာလေးကိုလှည့်ရင်လှည့်ရရှိပါခြေတော်မင်းမတော့လည်းမတယ်ရွှေ့တော့လည်းရွှေ့ရရှိပါအဲလိုရွှေ့နေတာလှည့်နေတာပြောင်းနေတာလေးတွေကလည်းနုပဒနာနဲ့ပြောရင်ကာယနုပဒနာဘာနုပဒနာလဲကာယနုပဒနာရှုနေတာပဲ အဲဒီလိုကနေပြီးတော့ဘုန်းကြီးတို့ကိုထိုင်ဣရိယာပုကနေပြီးတော့ကိုဟာချိန်ပြည့်လို့ပဲဖြစ်စီကိုထိုင်ဣရိယာပုကိုရှင်းဆက်ပြီးတော့မရှုနိုင်လို့ပဲဖြစ်စီကိုဟာမတ်တက်ပြီးချမ်းသာပြီးတော့ထိုင်တဲ့နေရာမှာပဲမိမိမတ်တက်ရရကလေးစုံရက်ပြီးတော့ရက်တဲ့အမူအရာလေးဆံပြားကခြေပြားလည်းအောင်ဒီလိုလုံးအာရုံစိုက်ပြီးတော့ရှုလို့ရောမရဘူးလားမရပါဘူးအဲဒီရက်တဲ့အမူအရာလေးကိုဒီလိုလုံးကိုအာရုံစိုက်ပြီးဆံပြားကခြေပြားတယ်အောင်အာရုံစိုက်ပြီး ရက်တယ်ရက်တယ်ဖြည်းဖြည်းချင်းလေးပဲဒီချာအာယုဆိုင်ရှိတကူလုံးမအာယုဆိုင်လိုက်ရမယ်ခြေတော့ကိုလည်းအာယုဆိုင်ရမှာမဟုတ်ဘူးခေါင်းကိုလည်းအာယုဆိုင်ရမှာမဟုတ်ဘူးတကူလုံးအာယုဆိုင်ရအဲ့ဒီတကူလုံးပေါ်မှာအာယုလေးစိုက်ပြီးရက်တယ်ရက်တယ်လို့ရှုနေတာဒါကိုအမူအရာကြီးရှုနေတာဖြစ်တဲ့အတွက်ဘာလူပဒနာလဲကာယလူပဒနာပဲဒါရက်တယ်လို့ရှုနေတာကာယလူပဒနာရှုလို့ရတယ် အဲဒီရက်တဲ့အမူအရာလေးကိုရှုနေရင်လည်းပဲတကယ်အမှန်တဘာဝတင်းလာတောင်းလာကြွေတာလှုပ်တာအဲဒီလိုရင်းရိုင်နေတာလှုပ်ရှားနေတာဒီသဘောလေးတွေအကုန်လုံးမသိနိုင်ဘူးလားသိနိုင်တယ်ဒီချာလေးစူးစိုက်ပြီးရှုဒါပေမဲ့စရှုကာသာပုဂ္ဂိုလ်ကိုတော့ဘုန်းကြီးအမှန်ခံနိုင်တယ်စရှုကာသာပုဂ္ဂိုလ်ဟာတကယ်ပရမတ်သဘောမပေါက်သေးခင်မှာပြဉ္ညာအာယုန်ကြီးပဲရှင်းနေတယ် ဒါပေမဲ့ပရမတ်ကိုရှုပါဆိုပေမဲ့လို့လည်းပရမတ်ကသဘောမှမတင်သေးပဲနဲ့ရှုလို့မရအောင်အဲ့တော့ပြဉ္ညာအာယုံကိုရှုလို့အဲ့ဒီပြဉ္ညာအာယုံပေါ်မှာစိတ်ကိငြိမ်မှုလေးရသွားပြီဆိုရင်သူ့တဘာဝအမှန်ကိုအမှန်တမ်းမသိနိုင်ဘူးလားသိနိုင်ဘူးသိနိုင်တယ်ပရမတ်သဘောကိုအဲ့ဒီမှာသိနိုင်အခုဖုန်းနာပင်နာလေးကိုရှုနေတယ်ပထမတော့ဝမ်းပိုက်ပြီးခေါင်းလာတယ်ဝမ်းပိုက်ပြီးရုပ်သွားတယ်ဒါကကာနုပဒနာကိုမှုရ ။နောက်ဝမ်းမိုက်ကြီးပဲထင်းနေတာ။တေချာအဲ့ဒီပုံမှာရှုစိတ်လေးစွဲမြဲစွာတီလာပြီဆိုတဲ့ခါကျတော့ဖောင်းတယ်ဆိုတဲ့ကဝမ်းမိုက်ဆိုတဲ့တရံပြောက်ပြီးတော့တရွေချင်းတရွေချင်းတင်းကန်လာတဲ့သဘောမတွေ့ဘူးလား။တရွေချင်းတရွေချင်းပိန်တဲ့ခံမှာရွတ်ကျသွားတဲ့သဘောမတွေ့ဘူးလား။ကဲအဲ့ဒါသဘောလေးမြင်သွားတာ။သိုးသပိုင်းကတော့ပြင်းညတ်ဆိုတဲ့ဝမ်းမိုက်ပုံတရံကြီးပဲထင်းနေတယ်။မရှုလို့ရှုပါများလို့ရှုစိတ်လေးအာယုံပေါ်မှာတည်နေပြီဆိုတဲ့အခါကျတော့ဟောသူ့တဘာဝလေးကိုမှန်တည်တည်သွား။ အဲ့ဒီလိုပဲအခုရက်တဲ့အမူအရာလေးရှိတဲ့ကံမလေးပထမတော့ဒီခန္ဓာကိုယ်ကြီးအနေအားဖြင့်ပုံမှန်တရားကြီးထင်နေလိမ့်မယ်ရက်တဲ့အမူအရာနောက်ကြတော့ခန္ဓာကိုယ်ပုံမှန်တရားကြီးမထင်တော့ပဲနဲ့ရင်းရိုင်နေတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောသဘောလေးပဲတွေ့လိမ့်မယ်သို့မဟုတ်တောင့်တင်းနေတဲ့သဘောတုံ့ကန်နေတဲ့သဘောတောင့်တင်းလှုပ်ရှားနေတဲ့သဘောဒါလေးတွေတွေ့လိမ့်မယ်သို့မဟုတ်ထောက်ကန်နေတဲ့သဘောတွေ့လိမ့်မယ်အဲ့လိုတွေ့နေတာတွေကအာလုံးဝါရောတတ်တည်ကြီးတယ် ပါတတ်တယ်ပါလိမ့်မလဲဝါရောတတ်ကြီးကြီးတယ်ပဲခောက်ကန်နေတာလဲဝါရောပဲလှုပ်ရှားနေတာလဲဝါရောပဲရွေ့ရှားနေတာလဲဝါရောပဲရင်းရံနေတာလဲဝါရောပဲအဲ့ဒီတကယ်ဝါရောတတ်ရဲ့သဘာဝလေးကိုကောင်းကောင်းမြင်ပါလိမ့်မယ်ဒါရက်ပြီးရှုရင်အဲ့လိုရက်ပြီးရှုနေတာလည်းပဲနုပဒနာနဲ့ပြောရင်ကာယနုပဒနာပဲဒါမိမိတို့ရက်ရှုလို့ဣရိယာပုကကြောင်းရင်ရှုကျင်လာတယ်ရက်တဲ့ဣရိယာပုကိုမိမိ မရနိုင်တော့လို့ဈေးညာသွားမယ်ဆိုရင်လည်းခြိလန်းတိုင်းခြိလန်းတိုင်းမရှိရဘူးလားရှိပါဘူးခြိလန်းတိုင်းခြိလန်းတိုင်းလေးကိုရှိပါဘုန်းကြီးတို့ခုစပြီးတော့ရှုမှတ်စာယောဂီပေါ့တရားရိပ်တာမှာခုမှစပြီးတော့နှစ်ခုတွေ့တူတွေ့အထုတဲ့ပုဂ္ဂိုလ်ကတော့ပထမဦးဆုံးရှုမှတ်တဲ့အခါမှာတလန်းကိုတစ်ချက်မှတ်လေးနဲ့မှတ်ရတယ် ခြေတလန်းကိုဘယ်နှချက်မှတ်မလဲတစ်ချက်မှတ်ကလေးနဲ့ပဲညာခြေလန်းလိုက်ရင်ညာလန်းတယ်ဘယ်ခြေလန်းလိုက်ရင်ဘယ်လန်းတယ်ဒါပဲညာလန်းတာနဲ့ညာလန်းတယ်ဆိုတဲ့မှတ်စိတ်လေးတစ်ချက်လေးကြအောင်ပါဘယ်ခြေလန်းလိုက်တာနဲ့ဘယ်လန်းတယ်ဆိုတဲ့မှတ်စိတ်လေးတစ်ချက်လေးကြအောင်ပါအဲ့ဒီအမှတ်ကိုတက်အောင်ပါအမှတ်မတက်သေးခင်မှာယောဂီဟာခန္ဓာကိုယ်ကြီးကိုမထိနိုင်ဘူးရိမ့်သွားတယ်၊ရိုင်သွားတယ်၊လဲမလို့ဖြစ်သွားတယ် အဲ့ဒါဘာကြောင့်လဲဆိုရင်အမှန်မတည့်လို့ရှုမှတ်တဲ့အာယုံနဲ့ရှုစိတ်ကလေးနဲ့မတည့်ပဲဖြစ်တယ်မျက်စိကဒါကြောင့်မို့ဈဉ္ဉံသွားတဲ့အခါမျက်စိကိုရှေ့ကို၄တောင်ကပ်မြန်မျက်တော်လေးချတာတကယ်လို့မျက်စိကဟိုကြည့်ဒီကြည့်ကြည့်သွားရင်အာယုံကမြင်တဲ့စီရောက်သွားတာနဲ့ခြေနာကပြတ်သွားအဲ့ဒီခါမှာလူဟာရိမ့်သွားတယ်ရိုက်သွားတယ်လဲမလို့ဖြစ်သွားတယ်ဒါကြောင့်ဈဉ္ဉံအမှန်နဲ့ရှုမှတ်လို့မယ်ဆိုရင် နံပါတ်1စက္ကုံကလေးမျက်စိကို၄တောင်မှများချထားပါနံပါတ်2လက်ကိုရမ်းမသွားပါနဲ့တွန်းလန်းကြီးချမထားပါနဲ့လက်ကလေးကိုရှေ့ပိုက်လိုကပိုက်ထားပါနောက်ပိုက်လိုကပိုက်ထားပါတစင်းရသွားတဲ့ကံမှာအနေထားအထက်ပိုင်းခန္ဓာကိုလှုပ်ရမ်းနေရမှာလားငြိမ်းနေရမှာလားငြိမ်းနေရမှာအဲဒီမှာအထက်ပိုင်းခန္ဓာကိုဖြစ်တဲ့လက်ဟာရမ်းသွားနေရဆိုရင်ခြေလမ်းကလည်းလမ်းလက်ကလည်းရမ်းဆိုရင် အာယုန်တစ်ခုကိုတပြိုင်တည်းရှုမှတ်လို့မရအောင်တပြိုင်တည်းပြုလို့မရအောင်ဒါကြောင့်အထက်ပိုင်းခန္ဓာကိုငြိမ်သွားအောင်ရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်တကယ်လို့တွဲလန်းကြီးချထားလို့ရှိရင်ကြံလာတဲ့ခါကျလက်ကြီးလေးပြီးတော့အဲ့ဒီပုံမှာစိတ်အာရုံရောက်သွားတယ်ဒါကြောင့်မို့လက်ကလေးကိုပိုက်ထားလိုက်ရှေ့ပိုက်အထက်ပိုင်းခန္ဓာကိုယ်ကလည်းငြိမ်နေမယ်မျက်စိကလည်းပဲဘယ်မှအာရုံမပြုတော့ဘူးရှေ့လေးတောင်ကမျက်နှာလေးချထားပြီဆိုရင်မိမိရဲ့ရှုစိတ်ကလေးက ခြေတော်စီကိုပို့ထားလိုက်ညာခြေလမ်းလိုက်တဲ့အခါမှာမှတ်စိတ်လေးကဘယ်လိုမှတ်မလဲညာလမ်းတယ်ဘယ်ခြေလေးလမ်းလိုက်တဲ့အခါမှာဘယ်လမ်းတယ်အဲ့ဒီလမ်းတာလေးနဲ့မှတ်တာလေးနဲ့တစ်ထပ်လေးကြအောင်ပါလမ်းလိုက်တာလေးနဲ့မှတ်စိတ်လေးနဲ့တစ်ထပ်လေးကြအောင်ပါအဲ့လိုအာယုံမှတ်စိတ်လေးတည့်နေပြီဆိုရင်ပထမညာခြေလမ်းတာကြီးညာခြေတော်ကြီးလမ်းနေတာတည်တယ် ဘယ်ခြေလမ်းလိုက်တဲ့အခါမှာဘယ်ခြေတော်ကြီးသိတယ်ခြေတော်ဆိုရင်ပြဉ္ညာတရားကြီးထင်းနေတယ်ဒါတရားမဟုတ်သေးဘူးတရားသိတာမဟုတ်သေးဘူးတကယ်ကိုပြဉ္ညာတရားကြီးပဲထင်းနေလို့မယ်အဲအဲ့ဒီပုံမှာစိတ်အနေများလာပြီလမ်းတဲ့ပုံမှာစိတ်လေးအနေများလာပြီဆိုတဲ့အခါကျခြေတော်ဆိုတဲ့တဏ္ဍံပြောက်သွားပြီးတော့လှမ်းနေတဲ့တရွေချင်းတရွေချင်းရွေပြီးတော့တောင်တင်းသွားတဲ့သဘောတွေ့တယ် ဘယ်ခြေလမ်းလိုက်လဲဆိုရင်လေဒီရွေချင်းဒီရွေချင်းရွေ့ပြီးတော့တောင်ကျင်းသွားတဲ့သဘောတွေ့နေတယ်ခြေလောက်ဆိုတဲ့တဒံပြင်းရတဒံပြောက်ပြီးတော့ရွေ့နေတဲ့သဘောတောက်နေတဲ့သဘောတင်းသွားတဲ့သဘောလေးဟာဓာတ်နဲ့ပြောရင်ဝါရောတက်ပြီရွေ့သဘောဟာလည်းဝါရောတက်ပြီတောက်သွားတဲ့သဘောဟာလည်းဝါရောတက်ပြီတင်းသွားတဲ့သဘောလေးဟာလည်းဝါရောတက်ပြီအဲ့ဒီဝါရောတက်ရဲ့သဘောလေးကိုမြင်လာတယ်အဲ့ဒီလိုမှန်တဘာဝလေးကိုမြင်လာပြီဆိုရင် အဲ့ဒီပုဂ္ဂိုလ်တရားမြင်တာလားမတရားမြင်တာလားတရားမြင်တာတရားမြင်တာဘုန်းကြီးတို့တရားဆိုတာသဘောတရားဆိုတာဘာလဲသဘောဆိုတာလည်းဘာလဲဒီတော့တရားသိခြင်းဘာသိအောင်လုပ်ရတရားမြင်ခြင်းဘာမြင်အောင်လုပ်ရဒီသဘောမြင်ပြီဆိုရင်ဘာမြင်ပြီလဲတရားမြင်ပြီပထမသဘောမြင်အောင်ရှုရ ဘုန်းကြီးတို့ယောဂီများကိုပထမဦးဆုံးဘုန်းကြီးတို့စောင့်ပြီးတော့နားထောင်နေတာယောဂီတို့ပြောသမျှနားထောင်နေတာအဲ့ဒီတဘာဝလက္ခဏာလေးကိုပဲဘုန်းကြီးတို့ရှောင်းအောင်နားထောင်တယ်တဘာဝလက္ခဏာကိုသူမပြောနိုင်သေးဘူးကြော်ပြီးပြောနေရင်လည်းလက်ခံလို့မရဘူးဒါသူကသူတရားဟောဓမ္မဂရိကတွေဆရာသမားတွေပြောပြတာဟောပြတာလေးကိုနားထဲမှာကြားပြီးမှတ်သားထားပြီးပြောတာပဲဖြစ်တယ် တကယ်လက်တွေ့တကယ်တမ်းကိုစူးစူးဆိုင်ဆိုင်ရှုမှတ်နေတဲ့ယောဂီမှာတော့ဖြင့်အဲ့ဒီပြဉ္ညာတရားကြောက်ပြီးတော့အမှန်တဘာဝလေးအဲ့ဒီသဘောလေးကိုပဲမတွေ့ရဘူးလားသဘောလေးမတွေ့ရအဲ့ဒီမှာလမ်းနေတဲ့အခါမှာဒီတိုင်းသဘောဝလေးမတွေ့ရတယ်အဲ့ဒီအမှန်တဘာဝလေးမြင်လာပြီဆိုရင်ဒီပုဂ္ဂိုလ်တရားမြင်နေပြီတကယ်ပဲသဘောမြင်နေပြီအဲ့ဒီဝါယောဓာတ်လေးကရှုတရားလေးဝါယောဓာတ်ကဘာတရားလဲရှုတရားသိနေတဲ့စိတ်ကလေးကဘာတရားလဲ ကဲလမ်းတိုင်းလမ်းတိုင်းဟာဘာလဲဘာတွေ့နေရလဲကဲခြေတော့ဆိုတာရှိသေးရဲ့လားလက်ဆိုတာရှိသေးရဲ့လားကိုယ်ဆိုတာရှိသေးရဲ့လားဘာနဲ့ဘာပဲတွေ့နေရတယ်ယုံနေတာပဲဒါပဲအဲ့ဒီယုံနာသဘာဝကိုအမှန်တိုင်းသိလာရင်ဒါယုတ်တရားနဲ့တရားသိတာအဲ့လိုသဘာဝကိုမြင်အောင်ပထမရှုရတာဒါကြောင့်မို့သွားနေတဲ့ခြေလမ်းတိုင်းခြေလမ်းတိုင်းရှုနေတာဟာလည်းပဲအနုပဒနာနဲ့ပြောမယ်ဆိုရင် ကာယ ानु ပတနာဘာနုပတနာလဲကာယ ानु ပတနာကာယ ानु ပတနာကိုယ်မူရကြီးရှုရတက္ကာယ ानु ပတနာအဲဒီလိုကာယ ानु ပတနာကြီးကိုကိုကြီးတို့ပိုင်ပိုင်နိုင်နိုင်ယောဂီပုဂ္ဂိုလ်ကပိုင်ပိုင်နိုင်နိုင်ရှုနိုင်ပြီဆိုမှရှေ့ကိုတခါလေတစ်ဖြည်းဖြည်းသူ့ရဲ့သဘာဝတွေကိုမှန်မြင်အောင်ရှုရအဲတော့ဈဉ္ညာသွားနေတဲ့ခံပါလိမ့်မယ်အခုလိုတလန်းကိုတစ်ချက်မှတ်လေးနဲ့သွားတယ် လမ်းတိုင်းလမ်းတိုင်းပေါ်တလမ်းကိုတစ်ချက်မှမေးနေရှူရင်းကနိုင်နေသွားပြီဘယ်နေရာလေးသွားတော့ဖို့မိမိခြံရာကနေထားလိုက်သွားလိုက်ပြီဆိုရင်ခြေလမ်းလမ်းလိုက်တာနဲ့ညာလမ်းတွေပြန်လမ်းတွေမိတယ်စိုးစားသွားတဲ့ခါမှလည်းပဲညာလမ်းတွေပြန်လမ်းကိုယ်အဆောင်ကိုယ်အိတ်ဆောင်ကိုပြန်တဲ့ခါလည်းညာလမ်းတွေပြန်လမ်းနောက်ဆုံးမိမိဟာတရားအားထုတ်ခြင်းရောက်နေပြီထိုင်ကမ္မဋ္ဌာန်းနဲ့ရှုမှတ်ရမယ့်ခြင်းရောက်နေပြီကိုယ်ခိတ္တနားနေတာ နန်းလေရဲ့ကံမှာအိမ်မောချသွားတယ်ဆိုရင်ဘေးကတောင်ငံဖြစ်တဲ့ပုဂ္ဂိုလ်ကတတိပေးလိုက်လို့ရှိရင်ဘေးကနိုးလို့ထသွားရင်ကိုပဲပြန်လန်းတယ်ညာလန်းတယ်ဆိုတဲ့အမှတ်ကိုဆွဲဆွဲမြဲမြဲမှတ်နိုင်ပြီဆိုရင်တော့တဆင့်တဲ့ကြွားတယ်ချားတယ်ဘယ်နှချက်မှမယ်တလန်းကိုနှစ်ချက်မှမယ်ဒီချက်တလန်းကိုနိုင်နေပြီဆိုမှတစ်ချက်မှကိုနိုင်နေပြီဆိုမှနှစ်ချက်မှကိုတူမှရတယ် အခုဘုန်းကြီးတို့ယောဂီများကိုအတန်းနေအတန်းစာကြီးတက်ကြတယ်နိသို့မဟုတ်စာတစ်ပုဒ်ချက်ကြတယ်ဒီတစ်ပုဒ်ကိုမိမိဟာပိုင်ပိုင်နိုင်နိုင်ဖြစ်ပြီဆိုမှနောက်တစ်ပုဒ်ကိုချက်တယ်အဲဒီလိုပဲဒီတရားကိုအောင်မြင်သွားပြီဆိုမှနောက်တရားတရားအခုလည်းပဲဒီတစ်ချက်မှကိုမနိုင်နေမဲနဲ့နှစ်ချက်မှသုံးချက်မှတွေသွားမှရင် ရောကုန်ပြီဘာမှမသိတော့ဘူးလို့ဖြစ်သွားဒါကြောင့်မို့တစ်ချက်မှကိုနိုင်နိုင်နေနေအထူးအဖြင့် အခုအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်များနော်အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်များခန္ဓာကိုယ်ကြီးမားတဲ့ပုဂ္ဂိုလ်များပထမဦးဆုံးဒီတဏ္ဍတစ်ချက်မှတ်နေကိုပိုင်ပိုင်နိုင်နေကြိုးစားဖို့လိုတယ်အသက်အရွယ်လေးကြီးနေပြီကိုယ်ခန္ဓာကိုယ်လည်းမထိနိုင်ပဲနဲ့ရှေ့ပိုင်းကနှစ်ချက်မှဟိုရှေ့ကိုသုံးချက်မှဒီသူများပြောတာကြားမှုတာနဲ့သွားမှတ်ရင်အဲ့ဒီမှာခန္ဓာကိုယ်မထိနိုင်တာနဲ့တမာတိကိုမရတော့ဒါကြောင့်မို့ စအာထုဆယောဂီပုဂ္ဂိုလ်ဟာနှစ်ချက်မှသုံးချက်မှနဲ့သွားရမှာလားတစ်ချက်မှနဲ့သွားမှာလားတစ်ချက်မှတစ်ချက်မှလေးနဲ့သွားဒါပဲဒီတစ်ချက်မှကိုမနိုင်နေမဲနဲ့အာယုံမမိပဲနဲ့အဲ့ဒီပုဂ္ဂိုလ်နှစ်ချက်မှကိုမကူသေးနဲ့နောက်ဆုံးအိယာကနိုးလို့ပုတ်နှိုးလိုက်ပြီးထသွားတဲ့အခါမှာလက်ကျင်းနှိုင်းလိုက်ကိုအာယုံကမိနေပြီတစ်ချက်မှကိုမိနေပြီဆိုတဲ့အခါမှာနှစ်ချက်မှလည်းတူမှာအဲ့ဒီမှာကြွားတယ်ခြားတယ်ကြွားတယ်ခြားတယ်မှာ အဲလိုကြွတယ်ချတယ်လို့ရှုနေတာလည်းပဲကိုယ်မူရာရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယနုပဒနာအဲဒီနှစ်ချက်မှကိုကိုနိုင်နိုင်နေနေစိုးစိုးကတစ်ချက်မှနိုင်နေတယ်လို့ပေါ့အဲရတာပုတ်နှုတ်လွှတ်လိုက်ရင်တောင်မှဒီနှစ်ချက်မှကိုမလွတ်တော့ဘူးဆိုရင်အဲဒီပုဂ္ဂိုလ်နိုင်နေသွားတယ်အဲဒီခါကျတော့မှ၃ချက်မှကြွားရင်လမ်းနေချတယ်၃ချက်မှ အဲဒီသုံးချက်မှလည်းကိုယ်မူရာကိုရှုနေတာဖြစ်တဲ့အတွက်ဘာနုပဒနာလဲဘာနုပဒနာလဲဒါကိုယ်မူရာလေးတွေဟာထင်ရှားတဲ့အတွက်ရှုမှတ်ရတာရောပို့ပြီးတော့မလွယ်ကူဘူးလားလွယ်ကူတာကိုရှုရတဲ့အတွက်စိတ်တည်နေမှုများများမရနိုင်ဘူးလားမလွယ်ကူတာတွေကိုခက်ခက်ခဲခဲနဲ့ပြီးရှုနေရင်စိတ်တည်နေမှုမရနိုင်ဘူးခက်ခဲ လွယ်လွယ်ကူကူလေးနဲ့ပထမစပြီးတော့ရှိဒါကြောင့်မို့မြတ်စွာဘုရားကဒီတတိပဋ္ဌာန်၄ပါးဟောတဲ့ခံမှာလည်းပဲကာယ ानु ပဒနာကိုရှည်ဆုံးကထားဟောပေးတာရှည်ဆုံးကထားဟောပေးတာအလွယ်ကူဆုံးရှိမှနိုင်အောင်ကိုရှည်ဆုံးကထားဟောပေးတာအဲတော့ဒီအခုထိုင်တဲ့ဣရိယာပုနဲ့ပဲဖြစ်စီရက်တဲ့ဣရိယာပုနဲ့ပဲဖြစ်စီသွားတဲ့ဣရိယာပုနဲ့ပဲဖြစ်စီနောက်ဆုံးဣရိယာပုမှာမိမိလျှောင်းပြီးတော့ရှိမှတယ် အဲ့ဒီမှာအိယာပေါ်မှာလျှောင်းပြီးတော့လျှောင်းတဲ့ခံပါလိမ့်မယ်မိမိအခုအိယာဝင်တဲ့အချိန်လေးရှုမှတ်တာကိုတော့နောက်ပိုင်းပြောပြမယ်ပေါ့နိအခုချိန်မှာတော့မိမိကအိယာပေါ်မှာလဲရင်းနေလေတယ်ရှုမှတ်လို့မရဘူးလားမရပါဘူးအနေထားကကိုဟာပက်လက်အနေထားလေးနဲ့ကိုဟာလျှောင်းဆက်မယ်ဆိုရင်လည်းဖောင်းအာယုံပေအာယုံလေးကပို့ပြီးတော့မထင်ရှားဘူးလားမထင်ရှားပါဘူးဝမ်းပိုင်းနေရာလေးကပို့ပြီးထင်ရှားတဲ့အတွက် အဲ့ဒီလက်ရပုံမှာဆင်းရဲနေလေပဲအဲ့ဒီဖောင်းမှုပင်မှုအာယုလေးရှုလို့မရဘူးလားရပါဘူးဒီဝမ်းပိုင်းနဲ့အာယုဝမ်းပိုင်းနေရာလေးကိုအာယုစိုက်ပြီးရှုမှတ်တဲ့အတွင်းသူဟာလေးပဲကာယ ानु ပဒနာဘာနုပဒနာလဲကာယ ानु ပဒနာတကယ်လို့မိမိကစောင်းရဲ့အိတ်တက်ပါလေဘယ်နဲ့အနေထားမအိတ်တက်ဘူးစောင်းရဲ့မှာအိတ်တက်တယ်ဆိုရင်လည်းအိတ်တယ်ထိတယ်အိတ်တယ်ဆိုတာကမိမိခန္ဓာကိုယ်ကြီးစန်းစန်းကြီးအိတ်နေတာကိုအိတ်တယ်လို့ အာရုံပြုလိုက်တာစံတန်ကြီးခန္ဓာကိုယ်ကြီးရဲ့ထောင်းနေတာမဟုတ်စံတန်ကြီးအဲ့ဒီစံတန်ကြီးနေထားကိုအာရုံပြုလိုက်တာအဲ့ဒီဟာလေးကိုအာရုံပြုပြီးတော့အိတ်တယ်လို့ရှုလိုက်တာအဲ့ဒီမှာအဲ့လိုအိတ်တယ်လို့ရှုလိုက်တာလေစံတန်ကြီးကိုအိတ်တယ်လို့ရှုနေတာစမ်းပြီးတော့နေရာလေးကိုရှုတာလေးကိုဒါကာယ ानु ပဒနာဘာ ानु ပဒနာလဲဒီကာယ ानु ပဒနာအဲ့ဒီစံတန်လေးအိတ်နေတဲ့အမူအရာကြတော့ရှုရခံမှာအိတ်တယ် ထိတယ်ဆိုတာလေးပဲထည့်ရှိတယ်ထိတယ်ဆိုတာကောင်းနဲ့ကောင်းနဲ့ထိနေတဲ့နေရာလေးကိုလည်းထိတယ်လို့ရှိတယ်တခါတရံမှာမိမိရဲ့လက်ပြင်နဲ့ကြမ်းနဲ့ထိတဲ့အချီကိုလည်းပဲထင်ရှားရင်အဲ့ဒီနေရာရှိတယ်တခါတရံမှာခါရိုးနဲ့ကြမ်းနဲ့ထိတဲ့နေရာကထင်ရှားရင်အဲ့ဒီနေရာလေးကိုရှိတယ်တခါတရံမှာခြေထောက်နဲ့ကြမ်းနဲ့ထိတဲ့နေရာထင်ရှားရင်ထိတဲ့နေရာ ထင်ရှားတဲ့နေရာရှုရအထင်ရှားတာရှုရမှာလားထင်ရှားတာရှုရမှာလားထင်ရှားတာအေးထင်ရှားတဲ့နေရာလေးကိုပဲကိုယ့်အကူရွေးရှုအိတ်တယ်ထိတယ်အိတ်တယ်ဆိုတာကစက်စက်ကြီးခန္ဓာကိုယ်စက်နေတဲ့သဘောကိုအိတ်တယ်ထိတဲ့နေရာလေးကြတော့သူထင်ရှားတဲ့အထိနေရာလေးကိုရှုလိုက်အိတ်တယ်ထိတယ်ဒါလည်းပဲဘာလို့ပဒနာလဲကာယ ानु ပဒနာကာယ ानु ပဒနာကိုယ်အမူအရာလေးရှုတာအဲ့လိုကိုယ်အမူအရာလေးရှုနေတဲ့ကာယ ानु ပဒနာနည်းနဲ့ ထင်ရှားတဲ့အာယုန်တိုင်းကိုရှုရင်းနဲ့ရောတရားအသိဉာဏ်တူတွေမရနိုင်ဘူးလားမရနိုင်ဘူးခုရုပ်သဘောနာမ်သဘောလေးတွေသိပြီဆိုရင်ဒါရှိဆက်လက်ပြီးတော့ရှုသွားရင် အဖြစ်ပြသဘောလေးဉာဏ်မထင်နိုင်ဘူးလားထင်နိုင်ဘူးအဖြစ်ပြဉာဏ်လေးအားကောင်းရင့်တန်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများဉာဏ်ရတအဓိကမာယာအရိယာမဉဏ်ကိုလည်းမရနိုင်ဘူးလားမရနိုင်ဘူးနိဗ္ဗာန်တသစ္စည်းကရိယာယာ နိဗ္ဗာန်ကိုရောမျက်မှောက်မတွေ့နိုင်ဘူးလားနိဗ္ဗာန်ကိုလည်းမျက်မှောက်တွေ့နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့အခက်ခဲကြတဲ့ကပေါ့မိမိတို့မအားလတ်တဲ့ကြားတဲ့ကအချင်းယူပြီးတော့ကုလာပြီးတော့အထုကြတယ်နောက်ပြီးတော့တရားစခန်းကြီးကိုဦးစီးကျင်းပတယ်မြန်မာအမေရိကန်ဗုဒ္ဓဘာသာတင်ကြီးကလည်းပဲလွယ်လွယ်လေးနဲ့ကျင်းပတာမဟုတ်ဘူးအချိန်လေးပေးရတယ်လှုပ်အားလေးပေးရတယ် ဝတ္ထုချင်းငွေတွေကုန်ကြခံရတယ်။အဲဒီလိုကုန်ကြခံပြီးတော့ဒီတရားအထုတ်လူတဲ့ပုဂ္ဂိုလ်များတရားကိုတကယ်စိတ်ဝင်စားတဲ့ပုဂ္ဂိုလ်များအထုတ်နိုင်ဖို့အတွက်အချိန်ကြီးတရားဆယ်ရတရားစခန်းအခုအထုတ်မှာကအချိန်ပိုင်းလားအချိန်ကြီးလားအချိန်ကြီးပါဒီအချိန်ကြီးတရားစခန်းအချိန်ကြီးဆိုတာကစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းတတိလွတ်ရမှာလားမလွတ်ရဘူးလား မလွတ်ရဘယ်အချိန်ဖြစ်ဖြစ်အချိန်လည်းမရွေးနဲ့မနေ့အချိန်နေ့လည်းအချိန်ညနေအချိန်ရွေးစရာလိုသေးလားမလိုဘူးဘယ်အချိန်ဖြစ်ဖြစ်မရွေးနဲ့အချိန်ပြည့်အထုမဲ့ပုဂ္ဂိုလ်ဟာအချိန်တိုင်းနောက်ပြီးတော့နေရာမရွေးနဲ့နေရာဆိုတာကမိမိတို့ခုဟောတရားရှုမှတ်တယ်ဆိုတာဓမ္မယုံပေါ်မှာပဲဘုရားရှိမှပဲရှုမှတ်မှတရားရှုမှတ်တယ်လို့ထင်တယ် တကယ်တမ်းကျတော့မြတ်စွာဘုရားကဥစ္စာရပတ္တဝကံမေတဲ့ကျင်ကြီးရင်ငယ်ရှုမှုပြုရင်လည်းပဲသမဇာနကာရီအတိညာဉ်နဲ့ပြုဆိုတော့ခင်မိမိတို့ဒီမှာခင်ကြီးခင်ကြီးသွားတဲ့ခံပါလေမရှုကောင်းဘူးလားရှုကောင်းပါဘူးဒီတော့တန့်စင်ခံနေရောရှုလို့မရဘူးလားရပါဘူးရေချိုးခံနေရေချိုးရင်ရောရှုလို့မရဘူးလားရပါဘူးဒီလိုဆိုရင်နေရာရောရွေးစရာလူသေးလားတရားအထုတ်မှာကိုဘုရားကမ်းမှမှအထုတ်ကောင်းတယ်လို့ထင်နေကြတာ တကယ်တမ်းကျတော့ဘယ်နေရာမှာပဲအာထုအာထုအာထုလို့မရဘူးလားရပါဘူးဒါကြောင့်မို့နေရာမရွေးနဲ့အချိန်လည်းမရွေးနဲ့နေရာလည်းမရွေးနဲ့တတိလေးမြဲနေဖို့မလိုအပ်ဘူးလားလိုအပ်ပါဘူးနောက်တစ်ခါနံပါတ်3ဣရိယာပုဣရိယာပုမှာမြတ်စွာဘုရား၄မျိုးဟောထားတယ်ဘယ်နှမျိုးဟောပေးလဲ၄မျိုးပါများသောအားဖြင့်တရားထိုင်နေတရားထိုင်နေဆိုပြီးထိုင်မှတရားထိုင်နေလို့ထင်နေတာဟုတ်တယ်မို့လား အများဆုံးထိုင်နေတာနော်အများဆုံးဒီယူဆကြတာထိုင်နေမှတရားထိုင်တယ်တရားထိုင်တယ်ဆိုပြီးထိုင်တာပဲတရားအားထုတ်တယ်ဆိုတာကထိုင်အားထုတ်မှ အထုတ်တာမဟုတ်ပါဘူးရက်ပြီးတော့အထုတ်လို့မရဘူးလားမရပါဘူးရင်းညာလျှောက်ပြီးတော့အထုတ်လို့မရဘူးလားမရပါဘူးနောက်ဆုံးအိယာကိုလဲလျောင်းပြီးတော့ရှုမှတ်လို့မရဘူးလားမရပါဘူးမြတ်စွာဘုရားအိယာကိုတပါးတည်းဟောခဲ့တာလား၄ပါးဟောခဲ့တာ၄ပါးဟောခဲ့တာဘယ်အိယာဘုံနဲ့ပဲရှုရှုတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်တရားမြင်နိုင်သလားမမြင်နိုင်ဘူးလားမြင်နိုင်ပါတယ်အလုံးမြင်နိုင်တာကြီးတယ်ပဲဒါကြောင့်အိယာကိုရောရွေးစရာလိုသေးလားမလိုပါဘူးမလိုဘူးဘုန်းကြီးတို့က စပြီးတော့တရားပေးကြမှာဘုန်းကြီးအထိုင်ရပုဂ္ဂိုလ်အချိန်လေးဒီလောက်ကြီးဒီလောက်ကြီးထိုင်ရမယ်လို့ဘုန်းကြီးတို့မကန့်တတ်လို့ထိုင်ပြီးတော့ရှုမှတ်နိုင်တော့ရှုမှတ်ပါမရှုမှတ်နိုင်လို့ရှိရင်မတည့်ကြပြီးတော့ရှုမှတ်လို့လည်းရဓမ္မမဟုတ်အများအနောက်ရှင်းမဖြစ်အောင်ထိုင်တဲ့ပုဂ္ဂိုလ်ကြီးအနောက်ရှင်းမဖြစ်အောင်တင့်တော်တဲ့နေရာလေးမှာတော့ပြီးဈဉ္ညာလျှောက်ပြီးရှုမှတ်လို့ရောမရဘူးလားရပါပါတဏှာကြီးလုံးလုံးမထိုင်နိုင်မဲနဲ့ကြိတ်မိတ် ပြီးတော့တခါလဲနာရင်နဲ့ရံဖြစ်ပြီးတော့ထိုင်စရာလိုသေးလားမလိုပါဘူးဘုန်းကြီးတို့ယောဂီများမထိုင်နိုင်တဲ့ပုဂ္ဂိုလ်စိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်ကတခါတည်းမှာနာရင်နဲ့ရံဖြစ်နေတတ်တယ်နာရင်နဲ့စိတ်ဆိုးနေတတ်တယ်နာရင်ကမထိုးနိုင်လို့စိတ်ထဲမှာမကြည်မနှက်တွေဖြစ်နေတတ်တယ်ဒါကြောင့်ဘာမှမကြည်မနှက်ဖြစ်စရာမလိုဘူးမိမိစအတုစမှာမိမိနိုင်လားအနည်းဆုံးမိနစ်30လောက်ကစပြီးတော့ကြိုးစားမယ်အဲ့လိုရအောင်ကြိုးစားပြီးတော့အားထုတ်သွား အဲလိုကြိုးစားမှလေလေဝိရိယလေးတိုးပြီးကြိုးစားမှလေလေရမှာနော်တရားဆိုတာကဘုန်းကြီးတို့လွယ်လွယ်လေးပုံပေါ်လေးအားထုတ်လို့ရပါမလားမရပါဘူးမရဘူးနော်ဗလာ၅ပါးပြည့်စုံဖို့လိုတယ်ဘာပြည့်စုံဖို့လိုတယ်ဘူ၅ပါးလို့ခေါ်တယ်ဘာ၅ပါးလဲလေဘူ၅ပါးဆိုတာနံပါတ်၁ကတတ္တာတတ္တာဘူ သဒ္ဒါဘူဆိုတာကဘုန်းကြီးယောဂီများဘုရားတရားတန်ခါယတနာသုံးပါးပေါ်မှာယုံကြည်တဲ့တရားတရားအားကောင်းဖို့မလိုဘူးလားလိုပါတယ်အထူးအဖြင့်ခုတရားအထုတ်တယ်တရားအထုတ်ရင်တချို့ပုဂ္ဂိုလ်ကတရားပေါ်မှာတချို့ပြောကြတယ်အာတရားထုတ်ရတာသိကောင်းတာပဲတရားထုတ်ရတာတကယ်ကိုစေရောကိုယ်ကိုငြင်းချမ်းသွားတာပဲကြီးချမ်းသွားတာပဲရှားမှုတွေကအခုသူကိုယ်တိုင်ဝင်ကြည့်တယ်အားထုတ်ကြည့်တယ် ခုစိတ်တည်ငြိမ်မှုမရတော့အေးချမ်းမှုရောရပါမလားမရပါဘူးစိတ်တည်ငြိမ်မှုရမှာအေးချမ်းမှုရမှာခုဘုန်းကြီးခုကာယ ानु ပဒနာကိုအမူအရာလေးတွေရှုပုံလေးတွေပြောနေတာစိတ်တည်ငြိမ်အောင်စိတ်တည်ငြိမ်မှုရအောင်ရှုမှတ်ဖို့ပြောနေတာမရှုမှပဲနဲ့စိတ်တည်ငြိမ်မှာမလားတည်ငြိမ်မှုရအောင်မတည်ငြိမ်ပဲနဲ့ကိုယ်စိတ်ရဲ့ငြိမ်ငြိမ်မှုဆိုတာရနိုင်ပါမလားမရနိုင်ဘူးအဲ့တော့ကိုကစိတ်တည်ငြိမ်အောင်လည်းမမှတ်နိုင်ဘူးဟာကြည်စမ်းမအောင်ကိုလိုပြောနေတာကတရားအထုတ်ရင် စိတ်ရဲ့ငြိမ်းချမ်းမှုတွေရတယ်လို့လေအခုနေမှာပင်ပန်းလိုက်တာဝေဒနာတွေကလည်းတိတ်စိတ်တွေကလည်းထွက်ကိုယ်လည်းပင်ပန်းပြီးတော့စိတ်ရောပါဖြစ်နေတယ်ပင်ပန်းလေတည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်ဘူးလို့စိတ်လည်းပင်ပန်းနေတယ်ကိုယ်လည်းပင်ပန်းနေတယ် တဏှာကြီးဆိုတဲ့အချိန်ကြီးဟာကိုယ့်အတွင်းဉာဏ်နဲ့ထင်လားကြားတယ်ထင်လားအဲဒီလိုကြားတယ်ထင်တယ်ဆိုတာစိတ်တည်ငြိမ်မှုရလို့လားမရသေးလို့လားစိတ်တည်ငြိမ်မှုရနေတဲ့ပုဂ္ဂိုလ်ကြတော့တဏှာကြီးရှိမှရလားသူ့မှာအာရကျဉ်းမှုရရလားမရဘူးတချို့ပုဂ္ဂိုလ်တဏှာကြီးကနေတဏှာကြီးကွဲအထုတ်တယ်တဏှာကြီးဘက်ကနှစ်နာရီအထုတ်တယ်နှစ်နာရီကသုံးနာရီအထုတ်တယ်ခွင့်ရမြန်မာနိုင်ငံမှာ48နာရီတိအောင်အထုတ်သွားတဲ့ပုဂ္ဂိုလ်ကြီးရှိတယ်ဒါ ဖြစ်မနိုင်ပါမလားကိုကအာမထုတ်နိုင်တဲ့အခါကျတော့ဖြစ်နိုင်ပါမလားလို့တန်လျာရေးရှိတယ်ဒါပေမဲ့မဖြစ်နိုင်တာတွေအခုလောကမှာဖြစ်နေတာတွေမတွေ့ရဘူးလားမရဘူးဘာမဆိုဘုန်းကြီးတို့ယောဂီများလူတွေကနေပြီးတော့ဖန်တီးနေတာတို့ရင်ဘာမဆိုကုန်လို့ရအဲ့တော့တမာရီကြီးအာကောင်ထက်တန်စွာရလာပြီဆိုရင်တဏှာကြီးဆိုတဲ့အချိန်ဟာသူ့အတွက်ခဏလေးလိုတင်ရဒါကြောင့်မို့ခုမိမိဒီတရားတွေအားထုတ်တဲ့အတွက်ကိုယ်စိတ်ရဲ့ငြိမ်ငြိမ်မှုလေး ရတယ်ဆိုတာတကယ်ကိုဒီတရားကိုယုံကြည်ကြိုးစားအထုတ်ခြင်းအပြင်ရနိုင်တယ်ဆိုတာကိုယုံကြည်မှုဆိုတဲ့တရားတရားပြည့်စုံဖို့မလိုဘူးလားနံပါတ်1အဲ့ဒါပဲအဲ့ဒါပြည့်စုံဖို့လိုတယ်နံပါတ်1အဲ့ဒါပြည့်စုံပြီဆိုရင်တရားအားပြည့်စုံပြီဆိုရင်အဲ့ဒီယုံကြည်မှုအားကောင်းတဲ့ပုဂ္ဂိုလ်ကမရရအောင်ကြိုးစားမယ်ဆိုတဲ့ဝိရိယရောအားမကောင်းဘူးလား တရားအားကောင်းလာပြီဆိုရင်ဝိရိယအားကောင်းတယ်တရားအားနည်းရင်ကြိုးစားအထုမှုနေတာတရားအားနည်းတဲ့ပုဂ္ဂိုလ်ကယုံကြည်မှုအားနည်းတဲ့ပုဂ္ဂိုလ်ကကြိုးစားမှုနေသွားကြိုးစားမှုဝိရိယနည်းသွားပြီဆိုရင်ဟိုဘက်ကတတိသမารီပညာဖြစ်ပါအောင်မလားမဖြစ်တော့ဟောဝိရိယအားကောင်းလားဝိရိယအားကောင်းလာပြီဆိုရင်တကယ်ဝိရိယစိုက်ပြီးကြိုးစားတဲ့ပုဂ္ဂိုလ်ကြတော့ပေါ်လာသမျှအာယုန်တိုင်းကိုရှုနိုင်သလားမရှုနိုင်ဘူးလားရှုနိုင်ပါရှုနိုင်မှုဆိုရင်တတိအာယုန်မကောင်းဘူးလားဟုတ်ပါဘူးဒီတစ်ဖြည်းဖြည်းတစ်ခုနဲ့တစ်ခု တရားကောင်းလာတာနဲ့တရားဝိရိယအားလည်းကောင်းလာတယ်တတိအားလည်းကောင်းလာတယ်အဲ့တော့တတိအားကောင်းလာပြီဆိုရင်ကိုရှုမှတ်နိုင်မှုတတိအားကောင်းလာရင်ရှုမှတ်ရအာယုံပေါ်မှာစိတ်လေးတည်ငြိမ်မှုဆိုတဲ့သမာဓိအာယုံအကောင်းဘူးလားမှန်ပါဘူးများများရှုနိုင်လေများများသမာဓိရလေမရှုနိုင်လေသမာဓိမဖြစ်လေစိတ်တည်ငြိမ်မှုသမာဓိမဖြစ်ဘူးဆိုရင်ယုံနာပိုင်းခြားသိတဲ့ဝိပဿနာပညာရောဖြစ်ပါမလားဖြစ်ပါဘူးဖြစ်တော့ စိတ်ကဒီရှုမှတ်တဲ့အာရုံပေါ်မှာမတည်ပဲလေဘုန်းကြီးတို့ယောဂီများအချင်းချင်းပုဂ္ဂိုလ်ချင်းချင်းပေါင်းသင်းဆက်ဆံနေတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ရင်းသဘောအမှန်ကိုသိကျင်ရင်သူနဲ့ခဏပေါင်းရမှာလားကြာကြာပေါင်းရမှာကြာကြာပေါင်းခဏလေးပေါင်းလို့လေသူစိတ်ရင်းသဘောမှန်ကိုသိပါမလားမသိပါဘူးသူနဲ့ကြာကြာပေါင်းမှသိတာအဲ့တော့သူ့အကြောင်းကိုသိကျင်ရင်ကြာကြာပေါင်းကြာကြာပေါင်းရင်သူ့ရဲ့စိတ်ဉာဏ်စိတ်ဓာတ်သဘောဓာတ် ကိုယ့်ပုံမှာဘယ်လိုသဘောထားရှိတယ်ဆိုတာအကုန်သိတာအခုလေးပဲခန္ဓာရဲ့အကြောင်းကိုသိခြင်းရင်ဒီစိတ်ကလေးကခန္ဓာမှာကြာကြာနေဖို့မလိုဘူးလားဒီကဘောရယောဂီများရဲ့စိတ်ကခန္ဓာမှာကြာကြာနေသလားမနေဘူးလားမနေတော့ခန္ဓာအကြောင်းသိရလားမသိဘူးသိခြင်းရင်ကြာကြာနေအောင်ကြိုးသိခြင်းရင်ခုကြာကြာနေအောင်ကြိုးစားအခုဘုန်းကြီးပြောနေတဲ့ကာယ ानु ပဒနာထိုင်ရင်ရှု၊ရရင်ရှု၊သွားရင်ရှု၊အေးရင်ရှုဒါရှင်းပိုင်းစားရင်တောင်းရင်ရှုတာတွေအများကြီးကျန်သေးတယ်နောက်ထပ် ဒါအကျမ်းစာလေးဣရိယာပု၄ပါးလေးဘုန်းကြီးပြောပြနေတာအဲတော့ဒီပုံမှာဒီလိုအလေးအချက်ကြီးများလာမှထိုင်ရင်တရားခြိုင်တာလေးဆိုပြီးတော့ထိုင်တဲ့နေရာလေးတခုလေးသာရှုနေလို့ရှိရင်တမာရီမယ်မှာဖြစ်သွားတယ်အဲတော့ရက်တဲ့ကံမှာလေးရက်တဲ့အမူအရာလေးရအောင်ရှုပါသွားနေတဲ့ကံမှာလေးသွားနေတဲ့အမူအရာလေးခြေလမ်းနဲ့ခြေလမ်းနဲ့မြည်အောင်ရှုပါနောက်ဆုံးအိယာပေါ်မှာကိုအနားယူပြီဆိုရင်လည်းဒီတိုင်းမအိတ်လိုက်ပင်နဲ့မိမိ ပင်နယ်ကမ္မဋ္ဌာန်းဖြစ်တဲ့ဘောင်းအယုံပညာယုံလေးရှုရင်းနဲ့ပဲပြီးပြောသွားအဲ့ဒီအလင်းဖြစ်ဒီရာတို့မှာဒီပေါ်မှာစိတ်အနေများလာတယ်ခန္ဓာပေါ်မှာစိတ်အနေများလာတော့ခန္ဓာကြီးရဲ့သဘောအမှန်นี่မသိနိုင်ဘူးလားဒီခန္ဓာရဲ့သဘောအမှန်ခန္ဓာကိုယ်ကြီးရဲ့ဖြစ်ပြနေတဲ့သဘောအမှန်သဘာဝအမှန်တွေကိုအကုန်လုံးမြင်လာတယ်အဲ့ဒီကနေမြင်လာလို့အားကောင်းလာပြီဆိုတော့ မဉ္ဇဉ်ဖူဉ္ဇဉ်မရနိုင်ဘူးလားနိဗ္ဗာန်ကိုရောမြင်မောင်းမတွေ့နိုင်ဘူးလားအဲတော့တရားတွေ့ဖို့ဆိုတာဒီဘုံ၅ပါးပြည့်စုံဖို့မလိုဘူးလားဗျာလိုတယ်နော်ဗလာငါးတံပြည့်စုံရန်အမှန်လိုအပ်သည်ဗလာငါးပါးပြည့်စုံဖို့ခေတ္တလေးစူကြည့်အောင်လေ ဗလဂါဒံပြည့်စုံယံအမှန်လိုအပ်သည်ဗလဂါဒံပြည့်စုံယံအမှန်လိုအပ်သည်ဆိုကြည့်ပါဗလဂါဒံပြည့်စုံယံအမှန်လိုအပ်သည်ဗလဂါဒံပြည့်စုံယံ ဒီအဲ့ဒီဗလနာဝဖြစ်တဲ့ဘုံ၅ပါးဥစည်းပြီးတော့ဒါကြိုးစားလိုက်ဒီတရားအတိညာလူရေမရနိုင်ဘူးလားမရပါဘူးယုံနာဖြစ်ဖြစ်ကိုသိမြင်တဲ့ဝိပဿနာဉာဏ်นี่မရနိုင်ဘူးလားမရနိုင်ပါဘူးဘုန်းကြီးတို့ဒီဗလနာနဲ့လည်းပတ်သက်ပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာဆန္ဒတော်မူသွားပြီဖြစ်တဲ့မင်းကုန်တိပိဋကဆရာတော်ဘုရားကြီး ဒီတိပိဋကဆရာတော်ဘုရားကြီးကပိဋကသုံးပုံကိုပြန်တော့မယ်ဆိုတဲ့အချိန်ပေါ့ဆရာတော်ဘုရားကြီးကအဲ့ဒီအချိန်ကတက်တော်40ကျော်လောက်ရွယ်တယ်အဲ့ဒီအချိန်မှာဒီပိဋကသုံးပုံကိုစာကျက်တာဆရာတော်ကပင်ပင်လေးလေးလေးအဲ့ဒီမှာဆရာတော်ရဲ့အကြီးညိုတဲ့တရားကြီးကတရားတကူကရှောက်တယ်ဆရာတော်ဒီလောက်စာအုပ်တွေအများကြီးရှင်ဘုရားရဲ့ခန္ဓာကိုယ်လေးနဲ့ဒီစာတွေရအောင်ကျက်နိုင်မှာမဟုတ်ပါဘူးရှင်ဘုရား လက်လျှော့လိုက်ပါတော့အဲ့ဒီမှာကြီးညိုတဲ့တကာကြီးကတကာရင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းရင်းရင်းလေးနဲ့လျှောက်တာသူ့ရဲ့ကျမ်းမာရေးချူရင်းသွားမှဆိုလို့လျှောက်တယ်အဲ့ဒီမှာတိမိရကဆရာတော်ဘုရားကြီးကအဲ့ဒီချိန်တုန်းကအဲ့ဒီတကာကြီးကိုပြောလေဆိုတော့တကာကြီးဟုတ်တယ်ကျုပ်မှာခန္ဓာကိုယ်ကတော့အင်မတန်မှတိတ်ကွေးကြုံတည်တယ်ဒါပေမဲ့ကျုပ်မှာဘုံ၅ပါးရှိတယ်ဗလာ၅ပါးရှိတယ်အဲ့ဒီဗလာ၅ပါးကတရား သာဒီဟာကိုကြိုးစားရတယ်ရကိုရရမယ်အောင်ကိုအောင်မြင်ရမယ်ဆိုတဲ့တရားယုံကြည်မှုရှိတယ်အဲ့ဒီယုံကြည်မှုကိုယဉ်တည်ပြီးတော့ဝိရိယစိုက်ပြီးကြိုးစားအားထုတ်အဲ့ဒီလိုကြိုးစားအားထုတ်သွားရင်ဘာကြောင့်မအောင်မြင်တာရှိနေရမလဲဗလာ၅ပါးကိုဥသိပြီးတော့ကြိုးစားအားထုတ်မယ်ဆိုပြီးတော့အဲ့ဒီမှာဒီပိဋကဆရာတော်ဘုရားကြီးဟာပိဋက၃ပုံကိုအဲ့ဒီမှာပြန်နိုင်ပြီးကြည့်အောင်ဒီဗလာ၅ပါးဥသိပြီးတော့ကြိုးစားကြိုးစားပြီးတော့ကျင့်မှတ်သွားတာ ဒါကြောင့်ဘုန်းကြီးတို့ယောဂီများလေတရားအသိဉာဏ်တူကိုရခြင်းဒီပုံ၅ပါးပူစီကြိုးစားဖို့မလိုဘူးလားနံပါတ်၁ကပါလေလေတရားတရားနံပါတ်၂ကဝိရိယနံပါတ်၃ကနံပါတ်၄ကသမာဓိနံပါတ်၅ကဒီ၅ပါးသာပူစီပြီးကြိုးစားလိုက်ရင်တရားတွေမရနိုင်ဘူးလားရနိုင်ပါဘူးအခုဘုန်းကြီးတို့ရောက်နေတဲ့ခေတ်ဘုန်းကြီးတို့ စာပေတစ်ခုထဲမှာပေါ့ရှင်းရှင်းဆရာတော်ကြီးများလက်ခံပြီးတော့ထားတဲ့သာသနာ9000ဆိုတာရှိသာသနာခေ9ခေဆိုတာရှိတယ်သာသနာမှာခေ9ခေဟောထားတာရှိတယ်ဘုန်းကြီးစာပေတစ်ခုထဲမှာတွေ့ဘူးလေပေါ့စာပေတစ်ခုထဲမှာတွေ့ဘူးလေဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟောကြားတဲ့တရားဒေသနာတစ်ခုထဲမှာလည်းသာသနာခေနဲ့ပတ်သက်ပြီးတော့ဒီခေ9ခေရှိတယ်ဆိုတာ သို့တော့ဘုရားဟောခဲ့တာမဟုတ်ဘူးရှင်းရှင်းဆရာတော်များရဲ့ဒါလက်ခံပြီးတော့ထားခဲ့တဲ့သာသနာခေတ်၅ခေတ်ရှိတယ်အဲ့ဒီခေတ်၅ခေတ်ကနံပါတ်၁ကဝိမု ക്തി ယူကခေတ်ဘာခေတ်တယ်လဲဝိမု ക്തി ယူကအဲ့ဒီဝိမု ക്തി ယူကခေတ်ကနှစ်ပေါင်း900ဝိမု ക്തി ယူကခေတ်ကနှစ်ပေါင်းဘယ်လောက်တယ်လဲ900ဝိမု ക്തി ယူကဆိုတာကဝိမု ക്തി ဆိုတာလွတ်မြောက်မှုချမ်းသာ ပါချမ်းသာတယ်လေဒီအဲ့ဒီခေတ်ထဲမှာရောက်လာတဲ့ပုဂ္ဂိုလ်ဟာဒီလွတ်မြောက်မှုချမ်းသာကိုရအောင်ကြိုးစားနိုင်တယ်ကြိုးစားအထုတ်ရင်လွတ်မြောက်နိုင်တယ်ဘာတွေကလွတ်မြောက်နိုင်တာလဲဆင်းရဲတွေကလွတ်မြောက်နိုင်တယ်ကိလေသာဟောကာမဟောဝိပါကဟောဆိုတဲ့ဝဆင်းရဲကလွတ်မြောက်နိုင်တဲ့ခေတ်ဝိမု ക്തി ယုဂခေတ်ဘာယုဂခေတ်တယ်လဲဝိမု ക്തി ယုဂဒီအဲ့ဒီခေတ်ထဲမှာရောက်နေတဲ့ပုဂ္ဂိုလ်ဟာ ဒီဝိပဿနာဘာဝနာတရားတွေကြိုးစားသွားကြိုးစားအားထုတ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလွတ်မြောက်မှုချမ်းသာကိုရမယ်။ဘာချမ်းသာကိုရမှာလဲ။နံပါတ်2ကရော့သွားတယ်။တမာတိယူကဖြစ်အဲ့ဒီဖြစ်ခြင်းရောက်တဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာဘာဝနာပဲကိုအမှထုတ်တော့သမထဘာဝနာပဲတမာတိလောက်ပဲ။သမထဘာဝနာပဲရှိတော့တယ် ဝိပဿနာဘာဝနာအထုတ်တဲ့ပုဂ္ဂိုလ်မရှိတော့အဲဒါဝိပဿနာဘာဝနာအထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဘူးတမာတိဘာဝနာပဲတမထတရားတွေပဲအထုတ်တဲ့အတွက်ကြောင့်သူ့ရဲ့ဉာဏ်ဆုံးဟာဓမ္မကိုဓမ္မလောကအဲဒီတမာတိယုကခေတ်ကလေးနှစ်ပေါင်း900ဘယ်လောက်လဲနှစ်ပေါင်း900လေးအဲဒီခေတ်ရောက်လာတဲ့ပုဂ္ဂိုလ်ဟာဝိပဿနာဘာဝနာတရားတွေအထုတ်တာမဟုတ်တော့တမထဘာဝနာအထုတ်တယ် သမထဘာဝနာတွေအားထုတ်တဲ့အတွက်ကြောင့်ကိုဇန်လေးဖြစ်ပြီးတော့ဇမဘုံဇမလောကမရနိုင်ဘူးလားအဲ့ဒီဇမချမ်းသာဒါပဲရမှာနောက်တကသမာဓိယုကဖြစ်ပြီးတဲ့ခါကျတော့သီလယုကဖြစ်တယ်။ဘာယုကဖြစ်လဲ။သမာဓိအကျင့်ကြောင့်ကျင့်တဲ့ပုဂ္ဂိုလ်ရှိရလား။ရှိတော့ဝိပဿနာဆိုတာဝေးသွားတယ်။သမာဓိအကျင့်လောက်တောင်ကျင့်မဲ့ပုဂ္ဂိုလ်မရှိတော့။အဲဒီမှာသီလလောက်နဲ့ပဲရှင်းတတ်ပြီးသီလလေးအောင်ထိပ်နေကြတယ် အဲ့တော့ဒီလားစောက်တီစောက်သိနဲ့ဒီခေတ်ကလည်းပဲနှစ်ပေါင်း900နှစ်ပေါင်းဘယ်လောက်လဲ900အဲ့တော့တိလကုသိုလ်လေးလောက်နဲ့မိမိတို့သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်လက်ဒီလာလောကလက်ချမ်းသာမရနိုင်ဘူးလားမချမ်းသာရနိုင်အဲ့တော့တိလယုဂဖြစ်ပြီးတော့ဒီခါကျတော့နောက်ဆုတ်သွားတယ်သုတယုဂခေတ်ဘာယုဂခေတ်တယ်လဲဟေးသုတယုဂခေတ်ကလည်းနှစ်ပေါင်း900အဲ့ဒီနှစ်ပေါင်း900သုတဆိုတာက ဘုန်းကြီးတို့စာပေဝိတုဒ္ဒတွေပေါ့အခုခေတ်မှာဆိုရင်စာပေတင်နန်းလေးတွေပေါ့ပြီးဓမ္မတင်နန်းပဋ္ဌာန်းတင်နန်းနောက်ပြီးတော့ဓမ္မပဒတင်တန်းပရိသင်တန်းဝိပဿနာတင်တန်းသတိဉာဏ်တင်တန်းဒီတင်တန်းလေးတွေသိယုံသိယုံမှလိုက်ပြီးတော့တင်တန်းလေးတွေတက်နေကြအဲလိုအချက်မပါတော့အသိရရှိအဲဒီဘုသူတ္တဖြစ်အောင်လိုက်ပြီးတော့ဘုသူတ္တအဖြစ်တင်တန်းတက်ကြအဲဒီခေယောဂေခါကြတော့ဒီတင်တန်းတော့ပင် ဘုသုတလောက်ပဲလေ့လာလိုက်စားတာဖြစ်တဲ့တွင်ဘုရားဟောစာပေတွေနဲ့ဆက်လို့ပေါ့လေအဲဘုသုတဖြစ်ုံလေးပဲလိုက်တာလေ့စားတဲ့အတွက်ကြောင့်သူအားလည်းပဲဒီစိတ်ကလေးနဲ့သွားမယ်ဆိုရင်လည်းပဲလက်ဒီနာလောကမရောက်နိုင်ဘူးလားကုသိုလ်စိတ်ကလေးကိုကြီးတို့ခုကုံတော်လေးတွေပွားနေတယ်ကုသိုလ်စိတ်ကလေးတွေပေါ့အဲဒီကုသိုလ်စိတ်ကလေးနဲ့ဆိုရင်လည်းပဲလက်ဒီနာလောကရောက်တယ်နောက်ဆုံးခေတ်ကြတော့ဒါနယုဂခေဘာယုဂခေလဲဒါနယုဂသူလည်းပဲနှစ်ပေါင်းဘယ်လောက်လဲ900 သူလည်းနှစ်ပေါင်း900အဲတော့သူကြတော့ဒီလဆောက်တည်ရဲ့အစဉ်လည်းမရောက်တော့ဇာပိဝုဒ္ဒနဲ့လိလာလိုက်စားတဲ့အစဉ်လည်းမရောက်တော့သူဘာလို့လဲဆိုရင်ဒါနကောင်းမှုလောက်ပဲပြုတော့ဘာကိုပဲပြုလဲဒီဒါနနဲ့ပဲကျင့်နေတော့သူတို့ဘဝမှာဒါနကောင်းမှုပြုပြီးဆိုပြီးကျင့်နေတယ်ဒါလမ်းဆုံးနေပြီလို့ပဲထင်တယ် အဲ့ဒီဒါနယုဘဖြစ်ကလည်းပဲဒါနကောင်းမှုပြုသွားပြီဆိုရင်သူ့ရဲ့ကုသိုလ်ကောင်းမှုကြောင့်နတ်ပြည်နာလောကမရနိုင်ဘူးလားရနိုင်တယ်နှစ်ပေါင်း900ဆိုတော့အခုခင်9ခင်မှာတခိတခိဆိုရင်900 900နဲ့ပေါင်းလိုက်တော့ခု900လေးဆိုဘယ်လောက်လဲ2500ခုသာသနာခေတ်ခုဘုန်းကြီးယောဂီများ2500ဘယ်လောက်ဆုံးသွားပြီလဲ96 2500ကျော်သွားပြီနော် အဲ့တော့ဒီခင်ဟာအခုခင်ကားပြီးကုံသွားပြီဖြစ်တဲ့အတွက်နောက်ထပ်တပတ်ပြန်လဲလာတပတ်ပြန်လဲလာတဲ့အခါကျတော့ဝိမု ക്തി ယူကခေကိုပြန်မရောက်ဘူးလားရောက်ပါဘူးအခုဘုန်းကြီးတို့ရောက်နေတာဘယ်ခေတ်လေးရောက်နေလဲဝိမု ക്തി ယူကခေတ်လေးရောက်နေတာဘုန်းကြီးတို့ကံကောင်းမလားကံဆိုးသလားကံကောင်းတယ်ခုဝိမု ക്തി ယူကခေတ်လေးရောက်နေတဲ့အခါကျတော့ဘုန်းကြီးတို့မြန်မာနိုင်ငံနေမဟုတ်ဘူးဒီကမ္ဘာလုံးရှိတဲ့လူတွေဟာဝိပဿနာလုပ်ငန်းတွေ အာယုံဆိုင်လားမဆိုင်ဘူးလားအာယုံဆိုင်လားဝိပဿနာတွေလုပ်ငန်းတွေအာယုံဆိုင်တယ်ခွန်ကြီးတို့မြန်မာနိုင်ငံမှာလာကြတဲ့ဒီဘနိုင်ငံတွေဆိုရင်ဒီဝိပဿနာတရားအထုဖို့ပဲလာကြဝိပဿနာတရားကိုဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာလည်းကလေးလူကြီးခွန်ကြီးတို့ငယ်စဉ်အချိန်ကကာလတွေမှာဆိုရင်ဝိပဿနာအာထုတ်တယ်ဆိုတာအသက်ကြီးတဲ့ပုဂ္ဂိုလ်တွေပဲအာထုတ်တာတွေ့ရတယ်ငယ်သူတွေအာထုတ်တာမရှိတော့ဘူးအခုအသက်ကြီးလူရောငယ်လူရောအာမထုတ်ကြဘူးလား ဘုန်းကြီးတို့ဒီနွေရာသီရောက်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံမှာဒါတခြားရိတ်တာကြောင်းကြီးတွေဆိုတာအများကြီးပဲဘုန်းကြီးရိတ်တာမှာကိုပဲကြောင်းပိတ်ရာသီဆိုရင်ယောဂီ၄900ရှိတယ်အဲ့ဒါလူကြီးက၄900ထဲမှာအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်အသက်90ရဲ့အထက်ဆိုရင်လက်ချိုးရည်တွက်လို့ရတယ်ဆယ်ကနားလောက်ပဲရှိတယ်လက်ချိုးရည်တွက်လို့ရတယ်အဲ့ဒါလူငယ်တွေကြီးတွေသုံးလို့ရတော့ပါကျန်အားထုတ်နေကြတာ အဲတော့တင်းညာကာလရောက်ပြီဆိုရင်လည်းရုံးပရဲ့ကြောင်းပရဲ့ဆိုရင်ကလေးလူကြီးကထဝက်ညှနေတယ်လူကြီးနဲ့ကလေးနဲ့ထဝက်ညှသလားဘုန်းကြီးကြောင်းမှာဆိုရင်ဒီနေ့ဆိုရင်1200လောက်ရှိတယ်အဲ့လောက်ကိုယောဂီတွေများတယ်များတဲ့အချိန်မှလည်းပဲကလေးတွေကလည်းတဝက်လောက်ရှိတယ်အဲ့ဒီလိုကိုဝိပဿနာတရားကိုလိုက်စားလာတာဆိုတော့အဲ့ဒီမှာဒီခေတ်ဒီကာလမှာတကယ်တမ်းသာစောစောကပြောတဲ့တရားဝရိယတတိတမာရီပညာဆိုတဲ့ဘုံ၅ပါးဥစည်းပြီးတော့ ကြိုးစားအားထုတ်နေဆိုရင်ဘုန်းကြီးတို့ယောဂီများအခုပြောတဲ့ကိုယ်စိတ်ရဲ့လွတ်မြောက်မှုတွေဆင်းရဲရဲ့လွတ်မြောက်မှုဆိုတဲ့ဝိမု ക്തി ဒုက္ခဆိုတာမရနိုင်ဘူးလားရနိုင်ပါဘူးတကယ်လွတ်မြောက်တဲ့ချမ်းသာကိုကိုယ်ရနိုင်တယ်အခုအားထုတ်တဲ့အခုမင်္ဂလာရမကျောင်းတဲ့ကြီးမှာဆယ်ရက်တာအချိန်လေးအားထုတ်တဲ့အချိန်လေးမှာတွင်းမှာပဲဒီဝိမု ക്തി ယူလာဆိုတဲ့လွတ်မြောက်မှုချမ်းသာတွေမရနိုင်ဘူးလား လွတ်မြောက်တယ်ဆိုတာဆင်းရဲကလွတ်မြောက်တာဘာကလွတ်မြောက်တာလဲဆင်းရဲကလွတ်မြောက်တာဒီနေ့တရားအထုတ်တယ်ဆိုတာလေဘာကလွတ်မြောက်ခြင်းလို့လဲဆင်းရဲကအဲ့ဒီလွတ်မြောက်မှုကိုတကယ်ကြိုးစားရင်ရောတကယ်မရနိုင်ဘူးလားရနိုင်ပါဘူးရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲယနေ့ဆယ်ရက်တာကာလမှာဒါပထမဦးဆုံးရက်ပဲဒါကြောင့်အခုပြောခဲ့တဲ့ကာယဝေဒနာစိတ်ဓမ္မဆိုရဲတတိပဋ္ဌာန်တရားရှုမှတ်နေတိုင်းရိုးရိုးတည်တည်နဲ့ ဟောဒီပဒါအားဝရိယအားတတိအားတမာရီအားပညာအားတွေနဲ့ဗလ၅ပါးဘုံ၅ပါးဦးစီးပြီးတော့ကျင့်ကြံအားထုတ်ခြင်းအပြင်မိမိတို့အလိုရှိရသောဆင်းရဲခံသိငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းအာသုအာ ဒါဆိုတော့အိမန်လေးလည်းညဝေကြအောင်ဆိုပြီးခွင့်ရနော်။ဒီသူမစားလို့လေးလေးရှိနေတယ်ဒီလိုမလား။ယနေ့အတော့လည်းဤသူပြည်ရလို့ပြောရအောင်။ဟုတ်လား။ကဲတမ်းရမယ်ဆိုကြ။ဒီလိုတို့မြင်ရမြတ်ဘုရားရာချမ်းသာဟေတိ Yeah. ခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေယံအစေမျက်နာနေယံအစေမျက်နာနေအလုံးတတဝါတွေအလုံးတတဝါတွေဤယံကင်းကြပါစေ စေကိုယ်စိတ်ရဲ့နိဗ္ဗာန်ပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုဝေဆောင်နိုင်ကြပါစေဝေဆောင်နိုင်ကြပါစေယသေမျက်နှာနေယသေမျက်နှာနေအလုံးတတဝ ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာ နိုင်ကြပါစေ။နိဗ္ဗာန်